ဗျာဒိတ်ကျမ်းခန်းကြီးတေအငယ်1မှ3ကာလမကြာမမြင့်မီဖြစ်ရမည်အမှုအရာများကိုယေရှုခရစ်သည်မိမိအစီကံကျွန်တို့အားပြစေခြင်းဟံဘုရားသခင်အပ်ပေးတော်မူသောထိုသခင်ဤဗျာဒိတ်တော်ကို ဆိုပေအံထိုသခင်သည်မိမိကောင်းကင်တမန်ကိုဆေလွတ်၍မိမိအစီကံကျွန်ယောဟန်အားဗျာဒိတ်တော်အရေးကို ပြတော်မူ၏ ယောဟန်သည်လည်းဘုရားသခင်၏နှုတ်ကပတ်တော်နှင့်ယေရှုခရစ်၏တက်တည်ခံတော်မူချက်ကို မြင်သမျှအတိုင်းတက်တည်ခံ၏ကာလချိန်ရောက်လူနီးပြီဖြစ်၍ဤအနာဂတ်ကျမ်းစကားကို ကြည့်ရှုဖတ်ရွနားထောင်၍ရေးထားသမျှတို့ကိုစောင့်ရှောက်သောသူတို့သည် မင်္ဂလာရှိကြ၏အငယ်၄မှ၆ငါယောဟန်သည် အာရှိပြည်၌ရှိသောအသင်းတော်ခုနှစ်ပါးကိုကြားလိုက်ပါ၏ပစ္စုပန်အတိတ်အနာဂတ်ကာလအစဉ်ရှိတော်မူသောဘုရားသခင်ထံတော်က၎င်းပလင်တော်ရှိ၌ရှိသောဝိညာဉ်ခုနှစ်ပါးအထံက၎င်းတစ္ဆာဆောင်သောတက်တေခံ ဖြစ်တော်မူထသောသေသောသူတို့တွင်တာဥဖြစ်တော်မူထသော လောကီဘီရင်တို့၏အထွတ်ဖြစ်တော်မူသောယေရှုခရစ် အထံတော်က၎င်းကျေးဇူးတော်နှင့်ညီသက်ချင်းသည်တင်တို့၌ရှိပါစေသောငါတို့ကိုချစ်၍မိမိအသွေးနှင့်ငါတို့အပြစ်များကို စေကြောတော်မူ၍မိမိခမည်းတော်ဖျားသခင်ရှေ့၌ငါတို့ကို ရှင်မြင်အရာ၌၎င်းယေဘရဟိအရာ၌၎င်းခံထားတော်မူသောသူသည် ကဘာဆက်ဆက်ဘုံတရီအစွမ်းတတ္တိရှိတော်မူစေတည်းအာမင် အငယ်9မှ17ကြီးရှုလော မိုးတိမ်နှင့်တကွကြွလာတော်မူသည်ဖြစ်၍ကိုရော့ကို ထိုးပေါက်သောသူတို့နှင့်ရှိသမျှသော သူတို့သည်ကိုရော့ကို ရှုမြင်ရကြလိမ့်မည်မြေကြီးသားအမျိုးမျိုး ရှိသမျှတို့သည်ကိုရော့ကြောင့်ငိုကြွေးမိတမ်းရကြလိမ့်မည်မှန်ပေ၏အာမင်ငါသည် အလဖဖြစ်၏အိုမီဂါလည်းဖြစ်၏ဟု အနန္တတကိုးနှင့် ပြည့်စုံတော်မူ၍ ပြစ္ဆုတ်ပံအတိတ်အနာဂတ်ကာလအစဉ်ရှိတော်မူသောသာရရှင်ဘုရားသခင်မိန်တော်မူ၏ယေရှုခရစ်၏ဆင်းရဲခြင်းဒုက္ခမှဆ၍နိုင်ငံတော်ကို၎င်းတီးခံတော်မူခြင်းကို၎င်းတင်တို့နှင့်အတူဆက်ဆံသောအဖို့ဖက်တင်တို့အကူငါယောဟန်သည်ဘုရားသခင်နှုတ်ပတ်နှင့်ယေရှုခရစ်တက်တည်ခံတော်မူချက်ကြောင့်ပတ်မှုကျွမ်းမှနေရစဉ်တွင် သခင်ဘုရားနေ၌ ဝိညာဉ်တော်ကိုခံရ၍တံပိုးခရာအသံကဲ့သို့ငါ့နောက်၌မြည်သောအသံကြီးကိုကြား၏။မြည်သောအချက်ဟူမူကား၊သင်သည်မြင်သောအရာကို စာစောင်၌ရေးထား၍၊ဧဖက်မြို့၊စမုရနမြို့၊ပေရဂံမြို့၊သွာတိရမြို့၊သာဒိမြို့၊ဖိလဒေလဖိမြို့၊လောဒိကိမြို့၌ရှိသော အသင်းတော်ခုနစ်ပါးထံသို့ပေးလိုက်လော့ဟု ဆိုသတည်း အငယ်၁၂မှ16ထိုသို့ငါနှင့်စကားပြော၍အတန်မြည်သောသူကိုမြင်ခြင်းကငါသည်လှည့်ကြည့်လျင် ရှေးမိခွက်ခုနှလုံးကို၎င်းထိုမိခွက်ခုနှလုံးလည်၌လူသားနှင့်တူသောသူတူဦးကို၎င်းမြင်၏ထိုသူသည်ခြေတို့တိုင်အောင်ဝှချုံလျက်ရင်တော်၌ရွှေကပန်းကိုစီးလျက်ဖြစ်၏ခေါင်းတော်နှင့်သပင်တော်သည် ဖြူသောသိုးမွေးကဲ့သို့၎င်းမိုးပွင့်ကဲ့သို့၎င်းဖြူ၏မျက်စိတော်သည်လည်းမီးလျံကဲ့သို့ဖြစ်၏ခြေတော်သည်လည်းမီး၌ချွတ်ပြီးသော ခြေဝါစစ်နှင့်တူ၏အတန်တော်သည်လည်းသမုတ်တရားတန်ကဲ့သို့ဖြစ်၏လက်ရလက်တော်သည်လည်းကျဲခုနှလုံးကိုကန်၏ကတွင်တော်တဲကလည်းထက်သောတန်လျက်ထွက်၏မျက်နာတော်သည်အရှိန်တကိုးနှင့် ထွန်းတောက်သော နေကဲ့သို့ဖြစ်၏ အငယ်၁၇မှ20ထိုသူကိုငါမြင်သောအခါသေမတက်ဖြစ်၍ခြေတော်ရင်း၌လဲလျက်နေ၏ထိုသူသည်လက်ရလက်တော်ကိုငါအပေါ်သို့တင်လျက်ကြောက်ရွံ့ခြင်းမရှိနှင့်ငါသည်အူဆုံးသောသူ နောက်ဆုံးသောသူဖြစ်၏အသက်ရှင်သောသူလည်းဖြစ်၏ငါသည်အရင်တည်သည်ဖြစ်၍ကဘာဆက်ဆက်အသက်နှင့်ပြည့်စုံ၏မရဏနှင့်မရဏနိုင်ငံကိုလည်းငါအစိုးရ၏ထိုကြောင့် သင်သည်မြင်ပြီးသော အရာတို့ကို၎င်း၊ယခုရှိသော အရာတို့ကို၎င်း၊နောက်ဖြစ်လတံ့သော အရာတို့ကို၎င်းရေးထားလော့။ငါ့လက်ျာလက်၌ထင်ရှားသောကြယ်ခုနစ်လုံးနှင့်ရွှေမီးခွက်ခုနစ်လုံး၏နက်နဲခြင်းအရာဟူမူကား၊မီးခွက်ခုနစ်လုံးသည်အသင်းတော်ခုနစ်ပါးဖြစ်၏။ကြယ်ခုနစ်လုံးသည်လည်းထိုခုနစ်ပါးသောအသင်းတော်တို့ကိုအုပ်သောတမန်ဖြစ်ကြ၏။